နောက်တစ်ခုကဒါနိသဓမ္မစရိယာညာတကာနိသသင်္ဃဟောအနဝိဇာနိကာမဏိဧတမင်္ဂလမုဒ္ဓမဒေဝတေတိလိုရေးနဲ့မေးလျှောက်ထားတဲ့ဥနတဒါနိသသန္တရာခရီးလမ်းမပင်မမဲ့ဒါနိသသန္တရာခရီးလမ်းမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနဲ့သန္တရာလွန်လန်းရည်မျောမှန်း၍လှူဒါန်းသမှုဒါနပြုအပ်ခြင်းဤ၎င်းဘာလို့ရမှာလဲ ဘာရည်ရွယ်ချက်တွေနဲ့တန္တရာခยีလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနှင်းရည်ရွယ်ချက်တစ်ခုတန္တရာလွတ်လန်းရည်မျောမှန်း၍ရည်ရွယ်ချက်တစ်ခုရည်ရွယ်ချက်ပဲတစ်ခုလဲပါပါလဲသန္တရာတဲ့တဝဲလေလေလှဲ့လေရတဲ့အခါမှာချမ်းချမ်းသာသာနဲ့လှဲ့လေနိုင်မှုဟုတ်ကဲ့လား ပြီးတော့နောက်တစ်ခုကသန္တရာဝဆင်းရဲကလွတ်ဖို့အဲ့ဒီရည်ရွယ်ချက်နှမျိုးနဲ့ဒါနပြုပါတဲ့သန္တရာခရီးထဲမှာမပင်မပန်းလျှောက်ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့လှူတော့ဝတ္တနေတိတဒါနသန္တရာဝုကလွတ်ဖို့ရည်မျှောပြီးလှူတော့ဝိဝတ္တနေတိတဒါနနှစ်ခုလုံးသင်လျော်သလိုပြုပါဟုတ်ကဲ့လား ဒါနိစ္စသန္တရာခရီးလန်းမပင်မမဲ့ရွှင်လန်းကြည်သာလျှောက်ဖို့ရာနှင့်သန္တရာလွတ်လန်းဤမျိုးမှန်း၍လှူဒါန်းမှုဒါနပြုရခြင်းသည်၎င်းဓမ္မစရိယာစာသူစရိုက်၁၀ပါးကောင်းမှုများကို မချားနေညာပြုကျင့်ရခြင်းသည်၎င်းသူစရိုက်၁၀ပါးကျင့်ပါကာယသူစရိုက်၃ပါးမနောသူစရိုက်ဝစီသူစရိုက်၄ပါးမနောသူစရိုက်၃ပါးကာယသူစရိုက်၃ပါးဆိုတာတတ္တဝရဲ့အသက်တချင်းမှရှောင်ကျင်ခြင်းသူတစ်ပါး ဥစ္စာမတရားယူခြင်းမှရှောင်ခြင်းခြင်းကာမဂုဏ်တို့၌မှားယွင်းစာခြင်းခြင်းမှရှောင်ခြင်းခြင်းကာယတုစရိုက်၃ပါးဝစီတုစရိုက်၄ပါးဆိုတာဂုံချောဂုံတိုက်စကားပြောဆိုခြင်းမှရှောင်ခြင်းခြင်းကြမ်းတမ်းသောစကားပြောဆိုခြင်းမှရှောင်ခြင်းခြင်းမမှန်သောစကားပြောဆိုခြင်းမှရှောင်ခြင်းခြင်းအကျိုးမရှိအနှစ်သာရမရှိတဲ့စကားပြောဆိုခြင်းမှရှောင်ခြင်းခြင်းအဲ့ဒါဝစီတုစရိုက်၄ပါး မနောတုစိယသုံးပါးဆိုတာအနဘိဇာသူတစ်ပါးပစ္စည်းကိုလိုချင်စိတ်မရှိခြင်းအပြာပါဒသူတစ်ပါးကို ဖြစ်စည်းလိုစိတ်မရှိခြင်းတမ္မာဒိဋ္ဌိမှန်ကန်သောဘာသာအယူဝါဒကိုယုံကြည်ကိုးကွယ်ခြင်းဒါမနောတုစိယသုံးပါးအဲ့ဒီတုစိယ10ပါးကိုကျင့်ကြံပွားများအထောက်ချင်းသည်လည်းမင်္ဂလာပဲဓမ္မစရိယာသသူစီရိုက်၁၀ပါးကောင်းမှုများကိုမချားနေညာပြုကျင်ရခြင်းဒီ၎င်းဘုန်းကြီးတို့ငငယ်ကကြည့်ရ ဆိုပေးရတော့ဓမ္မစရိယာစတရားတော်ကိုကျင့်ရခြင်းသည်၎င်းဒီလောက်ပဲနောက်ညာတကနိစ္စသင်္ကဟောညာတကဆိုတာတော့သိမှာပေါ့ဘာတွေပြောတာလဲသင်္ကဟောဆိုတာချီးမြှောက်ထောက်ပံ့တာနော်ညာတကနိစ္စသင်္ကဟောမိဘဖဘစင်မပြဲဖက်နွယ်ဆက်စယုကိုဆွေမျိုးကိုဆွေမျိုးတို့ကို မချွတ်စေကြထောက်ပံ့ရခြင်းသည်၎င်း ဘာလဲတော့မိဘဖဘဇင်မပြက်ဖဲຫນွယ်ဆက်စယုကိုဆွေမျိုးကိုဆွေမျိုးတို့ကိုမချွတ်စေကြထောက်ပံ့ရခြင်းဒီ၎င်းအမေဘက်ကဆွေမျိုးရောအဖေဘက်ကဆွေမျိုးရောဆွေမျိုးစင်ဆက်ဥသမျှမိမိစွမ်းနိုင်သမျှထောက်ပံ့မှကျွေးမွေးပါကူညီပါဒါလည်းပဲမင်္ဂလာတစ်ပါးပဲ အနွေဇာနိကာမနိဒုစရိုက်ကင်းစင် ပြစ်မထင်သည်ဖြူစင်သောအမှုတို့ကိုပြုရခြင်းသည်၎င်းဒုစရိုက်အပြစ်မရှိတဲ့အလုပ်တွေကိုလုပ်ပါတဲ့ဒုစရိုက်အပြစ်မရှိတဲ့ဆိုတာခုနဒုတိယဒုစရိုက်7ပါးပေါ်တတ္တဝရဲ့သက်သာခြင်းသူဘောက်စာမတရားယူခြင်းသူမြတ်တမယပြစ်မှားခြင်းလိမ်ပြောခြင်းဂုံချောခြင်းကြမ်းတမ်းတဲ့စကားပြောဆိုခြင်းအနှစ်သာရမရှိတဲ့စကားပြောဆိုခြင်းဒါဒုစရိုက်တွေပဲ။ သူတစ်ပါးစီစိမ်ကိုလိုချင်စိတ်ရှိခြင်းသူတစ်ပါးကိုဖြည့်ဆည်းလိုခြင်းမှားသောအယူဝါဒယူခြင်းဆိုတဲ့ဒီဒုစရိုက်အပြစ်တွေတစ်ခုမှမညိတဲ့မပါဝင်တဲ့အလုပ်ကိုအပြစ်ကင်းတဲ့အလုပ်လုပ်ပါနဝေဇာနိကာမနိဒုစရိုက်ကင်းစင်ပြစ်မတင်သည်ဖြူစင်သောအမှုတို့ကို ပြုရခြင်းသည်၎င်းဧတံဤတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလံကြံကြီးပွားချမ်းသာကြအောင်ကောင်းမြတ်သောမင်္ဂလာပါပေတည်းမင်္ဂလာနံပါတ်15စွန့်ကြဲပေကံလှူဒန်းခြင်း16သူစရိုက်တရားကိုကျင့်ခြင်း79ဆွေမျိုးတို့ကိုထောက်ပံ့ခြင်း18အပြစ်ကင်းသောအမှုတို့ကိုပြုခြင်းဤလေးပါးသည်ကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဖြစ်ပါသည် လူဒါနနှင့်တရားကျင့်ထောက်ပင့်ညာတကပြင့်မဲ့အမှုကောင်းစွာပြုမှတ်ရှုမင်္ဂလာတူတူနဲ့အကုန်ပါမသွားဘူးလားတူတာကောင်းသလားရှည်တာကောင်းသလားတူတာကောင်းတာပေါ့ရှည်တော့များများကြီးကျက်နေရနော်ဆိုလူဒါနနှင့်တရားကျင့်ထောက်ပင့်ညာတကား လူဒါနနှင့်တရားကျင့်ထောက်ပညာတကာဟုတ်ပြစ်မဲ့အမှုကောင်းစွာပြုမှတ်ရှုမင်္ဂလာ ပြင့်မဲ့အမှုကောင်းစွာပြုမှရှိမင်္ဂလာနောက်တစ်ခုကအာရတိဝိရတိပါပါမိစ္ဆပါဏသတန်ယမောအပမဒောသဓမ္မေတုဣဒံမင်္ဂလမௌတ္တမ၄နာရီလဲထိုးသွားပြီပြိဿတို့ ဟမ်အခုမှမင်္ဂလာနံပါတ်78ရှိသေးတယ်နောက်20ကျန်သေးတယ်ပြီးအောင်ဆွဲရမလားရရမလားဟမ်အမလေးအိမ်ပြန်မဲ့လူတွေပဲနဲ့လောက်ပါဒေဝတေတိလိုရေးနဲ့မေးလျောက်ထားတဲ့ဩနတအာရတိဝိရတိပါပါဒုစရိုက်တရားအပြစ်များကိုညာအာထင်ထင်ကောင်းစွာမြင်၍ စိတ်တွင်ဖဲခွာကိုနှုတ်မှလည်းရံခါတစ်စစ်မဖြစ်စေအောင်ကျင်ရှောင်ခြင်းသည်၎င်းဒုစရိုက်တရားအပြစ်များကိုညာအားထင်တင်ကောင်းစွာမြင်၍စိတ်တွင်ဖဲခွာကိုနှုတ်မှလည်းရံခါတစ်စစ်မဖြစ်စေအောင် မဖြစ်လေအောင်ကျင်ရှောင်ရခြင်းသည်၎င်းဒုစရိုက်တရားပြုလို့ရှိရင်အဲ့ဒီတရားကြောင့်ရနိုင်တဲ့ ဆိုးပြစ်တွေကိုတဲ့ညံထဲမှာပြက်ပြက်ထင်ထင်သိမြင်အောင်ဆင်ញင်နှလုံးသွင်းပြီးတော့စိတ်နဲ့လည်းဒီဒုစရိုက်တရားတွေမှရှောင်မှဖယ်ပါခွာပါတဲ့မပြုတ်ပါနဲ့ကိုယ်နဲ့နှုတ်နဲ့လည်းမပြောမပြုတ်ပါနဲ့တဲ့တခါတရံလေးမှ မပြောမပြုတ်ပြအောင်ရှောင်ကျင်ပါတဲ့အာရတိဝိရတိပါပါပါပါဒုစရိုက်တရားမှအာရတိစစိတ်နဲ့ရှောင်ကျင်သည်ခြင်းသည်၎င်းဝိရတိစကိုယ်နှုတ်နဲ့ရှောင်ကျင်ခြင်းသည်၎င်းဟုတ်ကဲ့လား အာရတိကဘာနဲ့ရှောင်ကျင်တာတော့စိတ်ထဲမှာရှောင်ကျင်တာဝိရတိကကိုနှုတ်နဲ့ရှောင်ကျင်တာဘုန်းကြီးတို့ငငယ်ကတော့ဒီလိုဆိုရတဲ့ပါပါမကောင်းမှုမှအာရတိစဝေးစွာရှောင်ကျင်ရခြင်းဒီ၎င်းဝိရတိစအထူးသဖြင့်ရှောင်ကျင်ရခြင်းဒီ၎င်းလို့ဒီလိုဆိုရတယ်ဘုန်းကြီးခုရေးထားတာကတော့အထခရာအဖွင့်အတိုင်းရေးထားတာအာရတိဝိရတိပါပဒုစရိုက်တရားအပြစ်များကိုညာအထင်းနှင်းကောင်းစွာမြင်၍ စိတ်တွင်ဖဲခွာကိုနှုတ်မှလည်းယံခါတစေမဖြစ်လေအောင်ကြည်ရှောင်ခြင်းကြည်ရှောင်ရခြင်းဒီ၎င်းသူလည်းပဲမင်္ဂလာပါပဲတဲ့မကောင်းတာရှောင်တာမင်္ဂလာပေါ့ဟုတ်လားကောင်းတာစီးဘူးတာမင်္ဂလာမိစ္ဆပါဏာစတန်ယမောအရက်သေးဤမှုရည်ကြီးကိုမတရိစရာအစိတ်စာသို့ဝေးစွာရှောင်ခြင်းခြင်းဒီ၎င်း အယက်သေးဤမူရည်ကြီးကိုမတရိစရာအစိတ်အစိတ်စာသို့ဝေးစွာချောင်ခြင်းခြင်းသည်လဲမင်္ဂလာမင်္ဂလာပါပေ၏ပါတယ်တော့ရှောင်ရမယ်ဘယ်လိုသဘောထားရှောင်ရမလဲအစိတ်ရည်သဘောထားပြီးတော့ရှောင်ရမယ်ဟုတ်ကဲ့လားအဲ့ဒါကမှအ내ရှည်ရှည်ကြက်ချင်တဲ့ပုံကိုယ်အတွက်ထပ်ပြီးဝါပေါက်ပေးထားတယ် ဝါမေယောဇေဒမူရတ၍မကတတိရှက်မရှိပဲကိုရှိအယုတ်ကိုရှိအဝတ်ဝင်းလုံးကျွတ်လျက်နှုတ်လို့ကိုလို့ထင်တိုင်းလွတ်၍ယွင်းချွတ်လွဲမှအပြစ်များသည့်တောက်စားသေးစားမူရစာကိုတဏှာမလိမ့်စောင့်စည်းထိမ့်သိမ့်ခြင်းဒီ၎င်းအဲ့ဒါအ ਨੇ ရှိလူတဲ့ပုဂ္ဂိုလ်များအတွက်နော်ဝါမေယောဇေဒမူရတ၍တောက်ပြီဆိုရင် မေ့တော့တာပဲမူးတော့တာပဲမေ့ရောစေတာမူရတ၍မကတ္တတိရှက် မရှိပဲရှိလားရှိပါဘူးအမှန်တေးကြတာဒါပေမဲ့သူတို့မူးပြီးတော့အရှက်မရှိဘူးဆိုတာဘေးအန္တရာယ်နဲ့မတွေ့တဲ့အခါသို့မဟုတ်ကြောက်ရမယ်လူမရှိတဲ့အခါသာမူးတော့ပါကြောက်ရမယ်လူရှိလာရင်မူးကပျောက်ပြီအဲ့ဒါဘုံညာငငယ်တော့ကတွေးဘူးတဲ့အတော်ကြီးစရာကောင်းတယ်ပြောရရင်မကောင်းတော့ဘူး ဒါကြောင့်မပြောတော့ပါဘူးဝါမေယောစေတမူရတ၍မကတတိရှက်မရှိပဲကိုရှိအဝတ်ဂွင်းလုံးကျွလျက်နှုတ်လွတ်ကိုလွတ်ထင်တိုင်းလှုပ်၍ယွင်းချွလွယ်မှအပြစ်များသည်တောက်စားသေးစားမှုရစာကိုတဏှာမလိန်စောင့်စည်းထိန်သိမ်းရခြင်းသည်လည်းကောင်းအပမဒောဇဓမ္မေတု ဒါနသီလဘာဝနာစာသာကောင်းမှုပွားကိုမချားနေညတတိယခြင်းသည်၎င်းငငယ်ကတော့ဆိုရတာဓမ္မေတုတရားတို့၌အပမဒောစာမမေ့လျော်ခြင်းသည်၎င်းဒါတော့ပါပဲဘုရားအပမဒောစာဓမ္မေတုဒါနသီလဘာဝနာစာသာကောင်းမှုပွားဖို့မချားနေညတတိယခြင်းသည်၎င်းဌာနလည်းပြုအောင်မဟဲ့သီလလည်းဆောက်တည်အောင်မဟဲ့ဘာဝနာလည်းပွားများအထောက်အောင်မဟဲ့လို့ နေ့စဉ်နဲ့အမျှအချိန်နဲ့အမျှတတိယနေဖို့လိုသည်တဲ့ဟုတ်ကဲ့လားအဲ့ဒါလို့တတိယတာမင်္ဂလာ ဟုတ်ပါမလားသိတယ်မကောင်းကောင်းတဲ့မင်္ဂလာပဲရှိတော့မလဲတတိယနေပြီဆိုရင်တစ်ချိန်ချင်းဒါနပြုပြင်မယ်တစ်ချိန်ချင်းသီလဆောက်တည်ပြင်မယ်တစ်ချိန်ချင်းဘာဝနာတရားပွားများအထောက်ဖြစ်မယ်မဟုတ်ပေဘူးလားဒါကြောင့်တတိယနေရမယ်ဧတံဤသုံးပါးသည်ဥတ္တမချမ်းသာဆောင်တတ်လွန်ထူးမြတ်သည့် မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းမင်္ဂလာနံပါတ်19ဒုစရိုက်တရားတို့ကိုရှောင်ကျင်ခြင်း20အယက်သေးစာမတော့စားခြင်း21ကုသိုလ်တရားတို့ကိုမမေ့ခြင်းဤသုံးပါးသည်ကြီးပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာဖြစ်ပါသည် ဒုစရိုက်ရှောင်ခြင်းသေးရည်ခြင်းအစဉ်ချမ်းမြေ့ရာကုသိုလ်ပုံညမမေ့ရာဓမ္မမင်္ဂလာဆိုဒုစရိုက်ရှောင်ခြင်းသေရည်ခြင်းအစဉ်ချမ်းမြေ့ရာဒုစရိုက်ရှောင်ခြင်းသေရည်ခြင်းအစဉ်ချမ်းမြေ့ရာသို့ ကုသိုလ်ပုံညမမေ့ရဓမ္မမင်္ဂလာကုသိုလ်ပုံညမမေ့ရဓမ္မမင်္ဂလာ နောက်တစ်ခုကဂါရောဇာနိဝါတောဇာတန်တုဋ္ဌိဇာကတိညုတကာလေနာဓမ္မသဝနာဣတမင်္ဂလမုတ်တမဒေဝတေတိလိုရေးနဲ့မေးလျောက်ထားတဲ့ဩနတဂါရဝောစယူတရားချင်းဒီ၎င်းရှိကအ내ကတော့ဒီလောက်ပဲဂါရဝဆိုတာယူသေးတာဂါရဝောစယရနာသုံးပြာဆရာမိဘသီလစင်ကြဲတဲ့ရွယ်ကြည်သူဂုံကြည်သူတိ င်ဖြူစိတ်ထားသူတော်များကိုစိတ်ထားอยู่သည်နှုတ်อยู่သည်၍อยู่သည်ကိုမှုအလေးအမြတ်ပြုရခြင်းသည်၎င်းဘာရောစာယရဏသုံးများဆရာမိဘသီလစင်ကြယ်တဲ့ရွယ်ကြည်သူဂုံကြည်သူတိစင်ဖြူစိတ်ထားသူတော်များကိုစိတ်ထားอยู่သည်နှုတ်อยู่သည်၍อยู่သည်ကိုမှုအလေးအမြတ်ပြုရခြင်းသည်၎င်း ယရဏသုံးပါးလည်းယူသေးတဲ့ပုဂ္ဂိုလ်ယူသေးပါဆရာမိဘယူသေးပါသီလစင်ကြဲတဲ့ပုဂ္ဂိုလ်တွေယူသေးပါအသက်ရွယ်ကြီးသူတွေယူသေးပါသီလသမารိပညာဂုဏ်ကြီးသူတွေယူသေးပါစိတ်ထားစင်ဖြူဖြူစင်တဲ့ပုဂ္ဂိုလ်တွေယူသေးပါ သူတော်သူမြတ်တွေကိုယူသေးပါအဲ့ဒါလိုယူသေးတာမှာပါဇက်ကယူသေးစကားပြောရုံမျှလက်ကအယုအသေးပြုတဲ့ညွတ်ကိုင်းမှုပြုမြတ်ဒီလိုလေးမဟုတ်ဘဲနဲ့စိတ်แท้ကပါယူသေးပါ စိတ်ထားယူသေး နှုတ်ယူသည်၍ယူသည်ကိုမှုအလေးမြတ်ပြုရခြင်းသည်၎င်းကိုနှိပ်ဆုပ်သုံးပါလုံးနဲ့ယူသည်ပါဟုတ်ကဲ့လားနိဝါဒောစမိမိကိုယ်ကိုနှိမ့်ချရခြင်းသည်၎င်းဖြေကဒီလောက်ပါပဲနိဝါဒောစယာဒုဂုံသိမ်ပညာရှိန်နှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက် ခြေချပစိုးမြေဆွဲကျိုးနှင့်ဂျိုဂျိုးသောနွားပမာလာသို့ပြပြစွာ နေခြင်းသည်၎င်းလူရင်းကတော့ကိုကိုကိုနှိမ့်ချပြီးနေပါဒါဟာမင်္ဂလာပဲဒါမဟုတ်လားနိဝတောစာယာဓုဂုံသိမ့်ပညာရှိနှင့်စီစိန်ချွေရန်ဂုံချိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးဆိုတာခြေတုပ်ပစိုး မြွေဆွဲကျိုးနဲ့အဆွဲကျိုးတဲ့မြွေဂျိုကျိုးသောနွားဂျိုကျိုးနေတဲ့နွားအဲ့ဒီဥပမာလိုပဲသူတို့ကဥပမာယူပြီးတော့မထောင်မဲနဲ့ပြပြစွာနေပါတဲ့လိုက်ဆိုနိဝါဒောစနိဝါဒောစယာဓုဂုံသိမ့်ယာဓုဂုံသိမ့်ပညာရှိနှင့်ပညာရှိနှင့်စည်းစိမ်ချွေရန်စည်းစိမ်ချွေရန်ဂုံရှိန်ခံ၍ မောက်မှန်မကြွကိုနှိမ်ချလျက်ခြေချပစိုးမြွေဆွဲကျိုးနှင့်ဂျိုးဂျိုးသောနွားပမာလာသူပြပြစွာနေရခြင်းသည်၎င်းနောက်တစ်ခုက တန်ထုတ်ထိစတန်တုတ်ထိစရောင်ရဲလဲရခြင်းဒီ၎င်းရှိကတော့ဘုန်းကြီးတို့ကလေးရခဲ့တာဒီနဲ့ပဲအဲ့ဒါကမှတန်တုတ်ထိစစားရေးတောက်ရေးဝတ်ဆင်ရေးနှင်းနေရေးထိုင်ရာအရာရာတွင် စိတ်ထားပြင်း၍လူခြင်းလောဘမပြင်းပြပဲမျှတချင်းချင်းတင်းတင်းရောင်ရဲခြင်းဒီ၎င်း တင်းနှိမ်ရောင်ရဲအောင်စိတ်ပြင်ရမယ်မပြင်ဘူးဆိုလို့ရှိရင်တင်းနှိမ်ရောင်ရဲမှုမဖြစ်ဘူးလောဘကကလနာမတတ်ဘူးတဲ့ဟုတ်ကဲ့လားဒီနေ့တထောင်ရတယ်ဆိုတာတော်ပြီလားတော်သေးဘူးတထောင်လိုချင်တယ်ဟုတ်လားတထောင်ရပြီဆိုရင်လည်းပြန်ကြတော့မလိုချင်တော့တော်ပြီဘလောက်တော့တသိဟုတ်ကဲ့လားအဲ့ဒါလို့ဆိုဘယ်တော့ခြားနာမလဲဟေးအဲ့ဒါပြောတာ တန်တုထိသာစာရေးတောက်ရေးဝတ်ဆင်ရေးနဲ့ငါချက်သားမှမစားရဘူးဟုတ်ကလားတင်းနေမှုသေးလားမင်္ဂလာရှိသူလားအမင်္ဂလာရှိသူလားအဲ့ဒါဘောစာရေးတောက်ရေးဝတ်ဆင်ရေးနဲ့နေရေးထိုင်ရာဝတ်ဆင်ရေးတဲ့ဒါကတော့အမျိုးသမီးတွေပြောတာနော်အခုကလာဝတ်တွေဘာဝတ်တွေမှလည်းမသိဘူးနော် ချို့ဘာလူမျိုးခေါ်မှလည်းမသိဘူးဖိလစ်ပိုင်ကအဝတ်စားနဲ့အာဖရိကအဝတ်စားပေါင်းပြီးတော့ဗမာအဝတ်စားလှုပ်လှုပ်လှုပ်နေဇာရေတောက်ရေဝတ်ဆင်ရေနှင့်နေရေထိုင်ရာအရာရာတွင်စိတ်ထားပြင်၍လူကျင်လောဘမပြင်းပြပဲမြတ်တာချင်းချင်းတင်းနေရောက်ရဲခြင်းသည်လဲမင်္ဂလာမင်္ဂလာပါပေတည်း ကတိညုတာဆိုတာ သူတစ်ပါးမိမိပေါ်မှာပြုထားတဲ့ကျေးဇူးကိုသိတာတဲ့ကျေးဇူးမကန်ရဘူးကတိညုတာသူတစ်ပါးကျေးဇူးရှိပေဘူးကိုအထူးသိတတ်တုံ့ပြန်ဆချင်းသည်၎င်းဒါလည်းမင်္ဂလာပဲအရေးကြီးတယ်နော်သူတစ်ပါးကျေးဇူးကိုသိပြီးကျေးဇူးဆက်တဲ့ပုဂ္ဂိုလ်ဆိုတာကျေးဇူးသိတဲ့ပုဂ္ဂိုလ်လည်းရှားတယ်ကျေးဇူးဆက်တဲ့ပုဂ္ဂိုလ်လည်းရှားတယ်တဲ့ရှားပါတဲ့ပုဂ္ဂိုလ်တွေပဲတဲ့များသောအားဖြင့်ကျေးဇူးမသိတတ်တာကျေးဇူးကမ်းကြတတ်တာဒါပဲများတယ်တဲ့ ကတိညုတာသူတော်ဘာကျေစုရှိပေဘူးကိုအထုတိတတုံပြန်ဆာချင်းသည်၎င်းနောက်တစ်ခုကကာလေနဓမ္မတဝနံသင့်လျော်လျောက်ပတ်တဲ့အခါမှာတရားနာပါတဲ့ကာလေနဓမ္မတဝနာအတိပညာတရာတို့ဘွားအကျိုးများ၍ယုံမှားပယ်ရှင်းပြန့်လွင့်ခြင်းလျက်ဘူချင်းထွေထွေငြိမ့်အေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယုသေးစွာဖြင့် သရာရှိထားစိတ်ဝင်စားလျက်နာကြားခြင်းဒီ၎င်းစုံမသွားဘူးလားဘာတွေစုံသွားအစုံပါပဲနော်တရားနာရတရားနာတဲ့လူမှထားရမယ်စိတ်ဓာတ်စိတ်ဓာတ်အနေထားတွေပါမသွားဘူးလားကာလေနာဓမ္မတဝနာအတိပညာသရာတိုးဘွားအကျိုးများ၍ယုံမှားပယ်ရှင်း ယုံမတန်တရားလေးရှိနေတရားနာလိုက်ရှင်းမသွားလားရှင်းသွားယုံမပယ်ရှင်းပြန့်လွင့်ကင်းရဲ့ပူခြင်းထွေတွေငြိမ်းအေးစေသည်အပူရှိနေတဲ့လူတွေလည်းအေးသွားပူခြင်းထွေတွေငြိမ်းအေးစေသည်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယိုသေးစွာဖြင့်ဟောဘလို့နာရယသေးစွာနာပါတဲ့သရာရှိထယုံကြည်မှု လက်ကင်ထားပြီးနာပါတဲ့အာဒီဖရာတရားဟုတ်မထင်ပါဘူးတရားအဲ့ဒါလို့မနာရဘူးတဲ့မြတ်စွာဘုရားဟောတဲ့တရားဆိုအမှန်ကြီးပဲလို့စိတ်ထဲကယုံကြည်ပြီးနာလျောက်ပတ်သောခါယိုသေးစွာဖြင့်သရာရှိထစိတ်ဝင်စားလျက်ဟောဒီချက်မလို့ဘူးလားအဲဟိုကြည့်ဒီကြည့်တော့ကြာကလေးသွားကင်လို့ကင်ကလေးတင်မစိတ်လို့စိတ်အဲကနေကိုတော့မဖြစ်ပါဘူးဆိုပြီးထသွားလို့သွားဟုတ်တယ်မဟုတ်လား အဲ့ဒါမလိုဘူးလားဒါဒါကြောင့်အသိပညာတရာတို့ဘာအကျိုးများ၍ယုံမှပဲရှင် ပြန့်လွင့်ခြင်းလျက်ဘူချင်းထွေထွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျှောက်ပတ်သောခါရိုသေးစွာဖြင့်တရာရှိသွားစိတ်ဝင်စားလျက်နာကြခြင်းသည်၎င်းဧတံဣတရား၅ပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့် မင်္ဂလံကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းမင်္ဂလာနံပါတ်22ရိုသေးတိုက်သူကိုရိုသေးခြင်း23မိမိကိုယ်ကိုနှိမ့်ချခြင်း24တင်းနေရောင်ရဲခြင်း25သူတစ်ပါး၏ကျေးဇူးကိုသိခြင်း26လျှောက်ပတ်သောအခါမှာတရားနာခြင်းဤ၅ပါးသည်ជីវချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာဖြစ်ပါသည်မဟုတ်ပေဘူးလား အင်မတန်သေးကြတယ်နော်မြတ်စွာဘုရားတရားတွေယူသေးတိုက်ကယူသေးရနှိမ်ချကိုကိုသာရောင်ရဲလေပြီးကျေးဇူးသည်ဆပ်ပြီးတုံပြန်ကသင်လျောကများနာတရားမှတ်သားမင်္ဂလာ ဆိုယူသေးတိုက်ကယူသေးရနှိမ်ချကိုကိုသာယူသေးတိုက်ကယူ ယူသေးရနှိမ်ချကိုကိုသာသို့ရောင်ရဲလေပြီကျေးဇူးတိသတ်ပြီတုံပြန်ကာ ရောင်ရဲလေပြီကျေစုသည်သဗ္ဗိတုံပြန်ကသင်လျောကမြနာတရားမှတ်သားမင်္ဂလာ သင့်လျော်ကားများနာတရားမတ္တမင်္ဂလာနောက်တစ်ခုကခန္တီဇသောအသတ္တတမနာနိသတ္တနံကာလေနဓမ္မတာကိစ္ဆာဣတံမင်္ဂလမௌဓမ္မ ဒေဝတေတိလိုရင်းနဲ့မေးလျှောက်ထားတဲ့ဥနတခန္တီစာဆဲဆိုးငေါငန်ကိုစိတ်ပန်းအောင်ညှင်းပန်းနှိပ်စဲပြုမှုချက်ကို အမြဲပြင်းထန်တုံမပြန်မဲ့တီးခံရင်းပြီလဲမင်္ဂလာတပါဟုတ်သလားဆဲဆိုးငေါငန်ကိုစိတ်ပန်းအောင်ညှင်းပန်းနှိပ်စဲပြုမှုချက်ကိုအမြဲပြင်းထန်တုံမပြန်မဲ့တီးခံရင်းသည်၎င်း သောဝသတ္တတာကောင်းစေလိုရင်းနှလုံးသွင်းဖြင့်တရင် သုံးပေါ်သူတော်တကာဆရာမိဘဆိုဆုံးမကိုခွန်းစာမလန်းမတုံပြန်မဲ့နာခံလွယ်ခြင်းဒီ၎င်းဒါပါပြောတာဆုံးမစကားကိုနားထောင်ပါသောသတ္တတာဂုံစရာအဲ့ဒါဆုံးမစကားကိုမြေဝယ်မကြတံမြတ်ကြောက်ဆောင်ပြူတော်ကျူတော်ပြောင်းလို့ဆိုတဲ့အတိုင်းနာဂမတဲ့အဲ့ဒါမှလည်းပဲဆုံးမတဲ့လူက စိတ်ထားကရှိသေးတယ်ကောင်းစေလိုရင်နှလုံးသွင်းဖြင့်ဘယ်စိတ်နဲ့ဆုံးပါလားအဲ့ဒါပေါ့သောဝသတ္တဒါကောင်းစေလိုရင်နှလုံးသွင်းဖြင့်တရင်သုံးမောသူတော်စကားဆရာမိဘဆိုဆုံးမကိုခွန်းစာမလန်းမတုံ့ပြန်မဲ့အနာဂံလွယ်ခြင်းဒီ၎င်းသမဏနိစ္စဒတနာယဟန်တန်ဃာတို့တွေဖူးမြော်ပါတဲ့ မဏနိစ္စတတဏံကိုစိတ်ငြိမ်းချမ်းယဟန်တန်ကသူတော်စွာကို အခါသင့်တော်အခွင့်ပေါ်တိုင်းဖူးမြော်ရခြင်းသည်၎င်းသမဏနိစ္စတတဏံကိုစိတ်ငြိမ်းချမ်းယဟန်တန်ကသူတော်စွာကိုကိုစိတ်ငြိမ်းချမ်းဆိုတဲ့စကားလုံးကသမဏဆိုတဲ့စကားလုံးရဲ့အတိတ်ပဲငုံနေတဲ့အတိတ်ပဲကိုစိတ်ငြိမ်းချမ်းယဟန်တန်ကသူတော်စွာကိုအခါသင့်တော်အခွင့်ပေါ်တိုင်းဖူးမြော်ရခြင်းသည်၎င်း ကာလေနဓမ္မတာကိစ္စာသူတော်ကောင်းဓာတ်တရားမြတ်ကိုလျောက်ပါတော့ခါစုဝေးလာ၍ကြည်သာရှင်ပြဆွေးနွေးရခြင်းသည်၎င်းသူတော်ကောင်းဓာတ်ရစေဝင်စေရှိစေတဲ့တရားတော်မြတ်ကိုသိရလျောက်ပတ်တဲ့အခါမှာညညာဖြတ်ပြစုဝေးလာကြပြီးတော့ကြီးကြီးလင်းလင်းရှင်းရှင်းပြပြနဲ့တရားဆွေးနွေးကြပါတဲ့ဒါလည်းပဲဟုတ်ပါမလား ဆွေးနွေးတာကတော့မင်္ဂလာပဲညင်းတာကတော့မင်္ဂလာမဟုတ်ဘူးမဟုတ်လားညင်းတာကတော့မင်္ဂလာမဟုတ်ဘူးကာလေနဓမ္မတာကိစ္စသူတော်စိတ်သူတော်ကောင်းတတရားမြတ်ကိုလျှောက်ပတ်သောခါစုဝေးလာ၍ကြည်တာရှင်ပြဆွေးနွေးရခြင်းတည်း၎င်းဧတံဣရိယာလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း 29သီခံခြင်း28ဆုံးမစကားကိုနာယူလွယ်ခြင်း29ယဟန်တန်ဃာကိုဖူးမြော်ခြင်း30တင့်လျော်သည့်အချိန်မှာတရားဆွေးနွေးခြင်းဤလေးပါးသည်ជីវာချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာဖြစ်ပါတယ်။သီခံစိတ်ထားဆုံးမညာမှတ်သားနာယူပါ။တန်ဃာတော်များဖူးမြော်ညာတရားဆွေးနွေးပါ။ជីវာကြောင့်ပါဤလေးဝမှတ်ကြမင်္ဂလာ။ ဆိုသီခံစိတ်ထားဆုံးမညာမတားနာယူပါသီခံစိတ်ထားဆုံးမညာမတားနာယူပါ သံဃာတော်များကုမြောညာတရားဆွေးနွေးပါသံဃာတော်များကုမြောညာတရားဆွေးနွေးပါ So. ဤဘွားကြောင့်ပါဤလေးဝါမှတ်ကြမင်္ဂလာဤဘွားကြောင့်ပါဤလေးဝါမှတ်ကြမင်္ဂလာ နောက်တစ်ခုကတဘောဇဗျမစရိယံဇာအရိယသစ္ဆာနာဒသနာနိဗ္ဗာန်သစ္စိကရိယာဇာဧတံမင်္ဂလမုဒ္ဓမဒေဝတေတိလိုရေးဖြင့်မေးလျှောက်ထားတဲ့ဥနတတဘောဇဒီဟာဘုန်းကြီးတို့ငငယ်ကတော့ဒီလိုဆိုရတယ်တဘောဇချိုးကြံစွာကျင့်ရခြင်းဒီ၎င်းဒါလောက်ပဲချိုးကြံစွာသိကျင့်တယ်ဆိုတာဘာမှလည်းငငယ်ကမသိခဲ့ဘူးဒါပေမဲ့ဘုန်းကြီးဒီမှာဖော်ပြီးတော့အနဲ့ပေးထားတဲ့အထကတာဖွင့်တဲ့အတိုင်း တပောစမျက်စိနာနာရှာကိုစိတ်ဆို့ပိတ်အိန္ဒြေစောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကျင့်ခြင်းသည်၎င်းတပဆိုတဲ့အကျင့်ဟာဘလို့ကျင့်လဲဆိုတော့မျက်စိနာနာရှာကိုစိတ်ကိလေသာမဝင်အောင်ဆို့ပိတ်တဲ့အိန္ဒြိယသံဝရအကျင့်နဲ့မြင်ရင်မြင်တယ်ရှုကြရင် ကြားတယ်ရှုနိုင်ရင်နားတယ်စရင်စားတယ်ထိရင်ထိတယ်ကြံတွေးရင်ကြံတွေးတယ်လို့ရှုလို့ဒီလိုဆိုလို့တယ်အဲ့ဒါတပအကျင့်ပဲ ပြီးတော့သီလဆောင်ပါ၅ပါးသီလ၈ပါးသီလ၁၀ပါးသီလယဟန်တို့ရဲ့ပါတိမောက္ခသမရသီလစသည်ဆောင်ပါအဲ့ဒါတွေတပတွေပဲတဲ့ဒါတွေကျင့်ရမယ်ဒါကျင့်ပြီဆိုရင်ကိလေသာမငြိမ်းဘူးလားကိလေသာငြိမ်းတယ်ဆင်းရဲငြိမ်းတယ်တပောဇမျက်စိနာနာရှာကိုစိတ်ဆိုးပိတ်အိန္ဒြေစောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်းဆိုတပောဇ မျက်စိနာနာသာကျင့်ကြံခြင်းသည်၎င်းတဘောဇမျက်စိနာနာရှားကိုစိတ်စောင့်လေသီလတပခေါ်ယူအကျင့်မျိုးကိုကျိုးစားကျင့်ကြံခြင်းသည်၎င်း ယောဂီနဲ့မကိုက်ဘူးလားယောဂီတွေအဲ့ဒီအမင်္ဂလာအဲ့ဒီမင်္ဂလာမရှိပေဘူးလားရှုမှတ်နေတဲ့အခါမှာရှိလားမရှိဘူးလားအဲ့တော့ရှုမှတ်နေတဲ့အခါမှာမင်္ဂလာရှိတော့ရှုမရှုမှတ်တဲ့အခါယောဂီဘာဖြစ်နေအဲအမင်္ဂလာကြီးပဲနော်နောက်ဓမ္မစရိယံသာတစ္ဆာလေးအញ្ញံသဝင်ရေတိမြင်စေတာအကျင့်မြတ်ကိုမပြတ်ကျင်ခြင်းသည်၎င်းဓမ္မစရိယဆိုတာမြတ်သောအကျင့် မြတ်သောအကျင့်ဆိုတာပုပ္ပဘာကမဲ့အကျင့်ခေါ်တဲ့အခုယောဂီတို့ကျင့်နေတဲ့အကျင့်နဲ့ဒီအကျင့်ကျင့်ပြီလို့မလို့မဲ့ညာဖူညာရပြန်တော့မဲ့အကျင့်အရိယာမဲ့အကျင့်အဲ့ဒါဓမ္မစရိယာပဲဒါကိုကျင့်ပါတဲ့မင်္ဂလာကတဖြည်းတည်းတဖြည်းအဆင့်မြင့်မြင့်မသွားဘူးလားမြင့်သွားလိုက်တာနောက်ဆုံးကြတော့နိဗ္ဗာန်ရောက်ကြောနော်အဲ့တော့မင်္ဂလာတရားနားလည်ဖို့မလိုဘူးလား ဗြဟ္မစရိယံသာတစ္ဆာလေးအင်ညာသက်ဝင်၍သိမြင်စေတာအကျင့်မြတ်ကို မပြတ်ကျင်ခြင်းသည်၎င်းအရိယသစ္စာနာတတနာဒုက္ခသမုဒိယနိရောဓနှင့်မကမိသားလေးသစ္စာကိုမှန်စွာသိခြင်းသည်၎င်းအခုနပုပ္ပဘာကမဲ့အကျင့်နဲ့အရိယမဲ့အကျင့်ကျင့်ပြီဆိုရဲအရိယသစ္စာလေးပါမမြင်မေဘူးလားမင်္ဂလာပဲတစ်ဆင့်နဲ့တစ်ဆင့်တက်သွားတယ် အရိယသစ္စာလေးပါးမြင်ပြီဆိုလို့ရှိရင်မဲ့ပေါ့မဲ့ရပြီဆိုဖို့ရောမပါပြီဘူးလားပါတယ်အရိယသစ္စာနာတတနာဒုက္ခသမုဒယနိရောဓနှင့်မကမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းနိဗ္ဗာန်တစ္ဆေကရိယာသဒုက္ခခတ်သိမ်းချုပ်ပြန်ငြိမ်း၍ဇတ်သိမ်းရာမှအေနိဗ္ဗာန်ကိုမဉ္ဉံဖူဉ္ဉံဖြင့်လင်မြန်စွာမျက်မှောက်ပြုရခြင်းသည်၎င်းဟောဒီမင်္ဂလာပဲနော် မင်္ဂလာဟုတ်ပါမလားဟုတ်တာပေါ့ အခဏဒုတိယမင်္ဂလာနဲ့အရိယသစ္စာလေးပါးမြင်လို့မဲ့ညံရပြီဆိုတဲ့အခါကျတော့နိဗ္ဗာန်မျက်မှောက်မပြုတ်ဝေဘူးလားအဲ့ဒါပြောတာကိုင်းဒီမင်္ဂလာကိုလည်းပြန်ဆိုကြအောင်ဆိုဗျာမစရိယင်္စာသစ္စာလေးအင်ဉာဏ်သက်ဝင်၍သိမြင်စေတအကျင့်မြတ်ကိုမပြကျင်ခြင်းသည်၎င်း အရိယသစ္စာနာဒသနာဒုက္ခသမုဒယနိရောဓနှင့်မေဃမြည်သာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းနိဗ္ဗာန်တစ္ဆိကရိယာစာဒုက္ခခတ်သိမ့် ချုပ်ပြငြိမ်၍သတ်သိမ်းရာမှာအေးနိဗ္ဗာန်ကိုမဲ့ညာဖူညာဖြင့်လင်းမြန်းစွာမျက်မှောက်ပြခြင်းသည်၎င်းေတံဣတရား၄ပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវာချမ်းသာကြောင့်ကောင်းမြတ်သော မင်္ဂလာပါပေတည်း မင်္ဂလာနံပါတ်31ဣန္ဒြိယသံဝရစာသောတပအကျင့်တို့ကိုကျင့်ခြင်း32သစ္စာမြင်ကြောင်းအကျင့်ကောင်းအကျင့်မြတ်ကိုကျင့်ခြင်း33အရိယသစ္စာ၄ပါးကိုသိမြင်ခြင်း34နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဤ၄ပါးသည်ကြည်ဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဖြစ်ပါသည်34ရှိတော့နောက်ဘယ်နှခုကြံနေလဲ၄ခုကြံနေတယ်နိဗ္ဗာန်မှာရောက်သွားပြီဆိုမထူးပါဘူး၄ခုတော့ထားခဲ့ပါတော့နော်ဘယ်နဲ့လား ဣန္ဒြေစောင့်ထမြတ်သီလတပကျင့်ကြံရာမြတ်သောကျင့်စဉ်ကျင့်ကြံလင်သိမြင်လေသစ္စာနိဗ္ဗာန်မျက်မှောက်ဉာဏ်ဖြင့်ရောက်ထွန်းတောက်မင်္ဂလာဆိုဣန္ဒြေစောင့်ထမြတ်သီလတပကျင့်ကြံရာဣန္ဒြေစောင့်ထမြတ်သီလတပကျင့်ကြံရာ မြတ်သောကျင့်စဉ်မြတ်သောကျင့်စဉ်ကျင့်ကြံလင်ကျင့်ကြံလင်သိမြင်လေးသစ္စာသိမြင်လေးသစ္စာမြတ်သောကျင့်စဉ်မြတ်သောကျင့်စဉ်ကျင့်ကြံလင်ကျင့်ကြံလင်သိမြင်လေးသစ္စာသိ နိဗ္ဗာန်မျက်မှောက်ဉာဏ်ဖြင့်ရောက်ထွန်းတောက်မင်္ဂလာနိဗ္ဗာန်မျက်မှောက်ဉာဏ်ဖြင့်ရောက်ထွန်းတောက်မင်္ဂလာ နောက်ဆုံးကဗုဒ္ဓတာလောကဓမ္မေဟိစိတ်တံယတနာကမ္မတိအသောကံဝိရဇံခေမံဣတံမင်္ဂလမုဒ္ဓမာအဲ့ဒီမင်္ဂလာ34နံပါတ်အထိရရှိအောင်မင်္ဂလာရှိအောင်ကြင်ကြံပွားများကြိုးစားအထောက်ထားတဲ့ပုဂ္ဂိုလ်ဟာအခုပြောတဲ့အကျိုးတရားအခုပြောမယ့်အကျိုးတရားတွေရပါတယ်လို့ဆိုလိုတယ်ဒေဝတေတိလိုရေးနဲ့မေးလျောက်ထားတဲ့ဩနတဗုဒ္ဓတာလောကဓမ္မေဟိစိတ်တံယတနာကံပတိ လောကရန်ရှစ်ပါးတွေ့ကြုံညာလိဘုရားယဟနာသူတော်စွာတို့စိတ်မှာတစိတုံလုံးမှုမရှိပါကြလောကရန်ရှစ်ပါးတွေ့စုံတွေ့ကြုံညာလဲဘုရားယဟနာသူတော်စွာတို့စိတ်မှာစိတ်မှာတစိတုံလုံးမှုမရှိပါကြပါတယ်တော့ဘလို့လောကရန်နဲ့တွေ့တွေ့အကောင်းလောကရန်ဆိုးလောကရန်ပဲလောကရန်နဲ့ပဲတွေ့တွေ့ဘုရားယဟနာသူတော်ကောင်းတွေကတော့ စိတ်ထဲမှာတုံ့လောက်မှုတစည်းကလေးမှမရှိပါဘူးတဲ့ဒီအကျိုးတရားရတဲ့ဒီပြင်တခြားဘာအကျိုးရသေးသလဲလို့ဆိုတော့အတောကံစိုးရင်ပူဆွေးကင်းစင်ဝေး၍ငြိမ်းအေးလှပါပေ၏တဲ့ဟောဘာအကျိုးရလဲငြိမ်းအေးခြင်းအကျိုးရသည်တဲ့ဝိရဇံကိလေသာမြူမြေကင်းစင်ဝေး၍ငြိမ်းအေးလှပါပေ၏ လောဘဒေါသမောဟဆိုတဲ့ကိလေသာအမှိုက်တဲ့မြူမုံတွေမရှိတဲ့အတွက်ငြိမ်းအေးတဲ့ခေမံကိလေသာယံဘေကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏ကိလေသာတိဟုသောယံသူတွေတဇက်ကမှမရှိတော့တဲ့အတွက်အမတန်ချမ်းသာတယ်ငြိမ်းအေးတယ်ဒါကြောင့်မဟာကပိဏမင်းကြီးကနေပြီးတော့ယဟန်ပြုပြီးတော့ယဟနာဖြစ်တဲ့မဟာကပိဏမထေရကြီးမကြာခဏ ကိုရီကိန်းအောင်မိနေတဲ့အခါအဟောဒုက္ခံအဟောဒုက္ခံချမ်းသာလိုက်တာချမ်းသာလိုက်တာအဟောဒုက္ခံချမ်းသာလိုက်တာအဲ့ဒါလို့ဥဒန်းကျူးတယ်တဲ့ဟိုမင်းကြီးဘယင်ကြီးအဖြစ်တုန်းကမင်းစည်းစိမ်ခံစားနေရတာသူမချမ်းသာဘူးတဲ့ရဟန်းဖြစ်ပြီးတဲ့အခါကျသင်္ကန်းတပိတ်တစ်လုံးသင်္ကန်းသုံးနေနဲ့နေပြီးတော့ကိလေသာယံပေကိစ္စင်ဝေးသွားမှသူ့မှာတိတ်ပြီးငြိမ်းအေးချမ်းသာတာဒါကြောင့်မလို့မကြခဏအဟောတုခံဟောတုခံချမ်းသာလိုက်တာချမ်းသာလိုက်တာ အဲ့လိုများဥဒန်းကျူးနိုင်ရရင်မကောင်းဘူးလားကောင်းတယ်နော်ဧတံဣတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးဝါချမ်းသာကြအောင်ကောင်းမြတ်သောမင်္ဂလာပါပေတည်းအဲ့ဒါလေးပြန်ဆိုလဲအောင် ဖုဒ္ဓတလောကဓမ္မေဟိစိတ်တံယတနာကံပတိစိတ် လောကရန်၈ပါးတွေ့ကြုံညာလေဘုရားယဟန္တာသူတော်စွာတို့စိတ်မှတစီတုံလှုပ်မှုမရှိပါကြေအာသောကံသို့ရင်ပူဆွေးကင်းစင်ဝေး၍ ငြိမ်းအေးလှပါ၏ဝိရဇံကိလေသာမြူမြဲကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏ခေမံကိလေသာယံပေကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏ ဧတံဣတရား၄ပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာဤဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း မင်္ဂလာနံပါတ်35လောကရန်တရားနှင့်တွေ့ကြုံရတော့လဲစိတ်တုံလုံးမှုမရှိခြင်း36ဆိုရင်ပူဆွေးမှုမရှိခြင်း39ကိလေသာမြူမရှိခြင်း38ကိလေသာဘေးရာမရှိခြင်းဤလေးပါးသည်ជីវာချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဖြစ်ပါသည်လောကရန်တရားတွေ့ကြုံညာစိတ်ကားမလောက်ပါဆိုရင်ပူဆွေးကင်းစင်ဝေငြိမ်းအေးလွန်ချမ်းသာကိလေမြူမြဲကင်းစင်ဝေငြိမ်းအေးလွန်ချမ်းသာ ကိလေယံဘေကင်းစင်ဝေငြိမ်းအေလွန်ချမ်းသာမင်္ဂလာ၄ပါးရှိပါညသင်္ကားလွန်ချမ်းသာဆိုလောကရန်တရားတွေ့ကြုံညာစိတ်ကားမလုတ်ပါဆိုဆိုရင်ပူဆွေး ကင်းစင်ဝေငြိမ်းအေးလွန်ချမ်းသာသို့ကိလေမြူမြဲကင်းစင်ဝေငြိမ်းအေးလွန်ချမ်းသာသို့ ကိလေယံပေကင်းစင်ဝေငြိမ်းအေးလွန်ချမ်းသာမင်္ဂလာ၄ပါးရှိပါ냐သင်္ဃလွန်ချမ်းသာ နောက်တစ်ခုဏိဂုံးဂါထာဒေဝတေတိလိုရေးနဲ့ဘာဒာဂါထာကဧတာတိတာနိကတဝနာတပ္ပထမပရာဇိတာတပ္ပထတုဒိင်္ဂိသန္တိတံတေတမင်္ဂလာမုဒ္ဓမဒီမင်္ဂလာ38ပါးနဲ့ပြည့်စုံအောင်နေထိုင်ကျင့်ကြံပွားများအထောက်တဲ့ပုဂ္ဂိုလ်ဟာဘယ်နေရာမှာမဆိုတဲ့အတွင်းရန်သူအပြင်ရန်သူဘယ်ရန်သူကမှမိမိကိုမနိုင်နိုင်မဲနဲ့မိမိကသာလည်း အတွင်းရန်သူမျှမှန်သမျှကိုလည်းနိုင်အပြင်ရန်သူမှန်သမျှကိုလည်းနိုင်ရလို့မို့အမြဲတစေချမ်းချမ်းသာသာနေရတယ်တဲ့အဲဒါလိုချမ်းချမ်းသာသာနေရခြင်းဒီပင်လည်းမင်္ဂလာအစ်စ်ပါပဲတဲ့ဧတာဒိတာနိဧတာဒိတာနိជីវာချမ်းသာမှန်စွာတိုးဝဤသို့သော မင်္ဂလာများကို ကတဝနာစိတ်ထား မြင့်မြင့်ညာအားဆင်၍ပြုကျင့်ကြကုန်သည်ရှိသော သဗ္ဗဓမ္မပရာဇိတာ တွင်ပယံသူဘယ်သူတယောက်ကမျှမနိုင်ရကုန်သည်ဖြစ်၍ဝါယံမှန်မှန်သမျှကိုမိမိကနိုင်ရကုန်သည်ဖြစ်၍သဗ္ဗဓတထိန်ကိသန္တိရောက်ရာဒေတာမှန်သမျှ၌ဘေးပယံကွာအေးမြချမ်းသာရကုန်၏ဒေတာမင်္ဂလာတရားလက်ကင်ထားသူထိုသည့်လူတို့၏တန်38ပြားထိုမင်္ဂလာသည် မင်္ဂလမုတ်တမံជីវာချမ်းသာဆောင်ကားပိဒဂုံတကကြောင့်အမြတ်ယရနာမင်္ဂလာကြီးဖြစ်ပါပေတည်းဆောင်ဘုတ်38ပြမင်္ဂလာမြတ်စွာဟောခဲ့ပြီးမင်္ဂလာဆိုလေ င်္ဂလာတရားလက်ကင်ထားကြီးဝါချမ်းသာသည်သို့ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည် ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်သို့ဒီတော့38ပါးလုံးပြည့်စုံသွားပြီနားလေရလား လဲပါနော်ဒါတောင်မှတာမန်အတူကောက်အချင်းချုပ်လျှောက်ပြီးတော့အနဲ့မြန်မာပြန်သွားရုံမျှပဲရှိတယ်ကျဲကျဲပြန့်မြန်များဟောကြရနားထောင်ကြရမယ်ဆိုရင်ဘယ်နဲ့နေပါမလဲမင်္ဂလာတို့တွင်မင်္ဂလာဆင့်မှာပေါ့နော်မင်္ဂလာဆင့်မှာပေါ့ဒါပေမဲ့လို့ဟောလို့ဟောဖို့အချိန်မရှိတဲ့ဘုန်းကြီးကလည်းမဟောနိုင်တရားနာပရိသတ်ကလည်းမနာနိုင်နော်ဒီအဲ့ဒီတောင်မဲ့ မြောင်းတောင်ဘက်ကအကွက်ဟာယောဂီသွေစေဥတင်ရဲ့အကွက်အဲ့ဒီအကွက် သူသေးသွားတော့သူသားသမီးတွေစီကဒီကအဖွဲကဝယ်လိုက်ကြတာအဲ့ဟိုဘက်ကအိမ်နေလဲသူ့အိမ်နေပဲဟိုဘက်မှာအလုံး15ဧကလောက်ရှိတယ်ယောဂီသွေစေဥတင်ဆိုတာဘုန်းကြီးကဘာအေးတန်ခါယနာမှာတန်ခါယနာစာတွေတုတ်တင်နေတဲ့အခါမှာအဲ့ဒီကဥတင်ကသူ့ channel မှာ တနင်္ဂနွေနှစ်ပတ်တစ်ကြိမ်တနင်္ဂနွေနှစ်ပတ်တစ်ကြိမ်တရားဆွေးနွေးပွဲလုပ်တော့ဘုန်းကြီးလည်းပင့်တယ်သွားရတယ်များသောအားဖြင့်ပင်ရှင်စာကြီးတွေအင်္ဂလိပ်လိုဒုတက်ရှိရှိသမားကြီးတွေပေါ့လေအဲ့ဒါကြီးတွေတရားဆွေးနွေးကြတယ်ဆိုကြပါစို့ညင်းတော့မညင်းကြပါဘူးပါဆိုသူတို့မညင်းရလို့ဘုန်းကြီးကပါနေတာသူမညင်းရလို့ မှတဦးတယောက်တယောက်ကအလှည့်ကြတဲ့ပုံကထပြီးတော့အလှည့်ကြရင်ဖြစ်စေဒါမှမဟုတ်ကိုကိုယ်တိုင်ပြောရင်ဟောခြင်းဖြစ်စေထပြီးတော့အကြောင်းအရာတစ်ခုခုဗုဒ္ဓဘာသာနဲ့ပတ်သက်တဲ့အကြောင်းအရာတစ်ခုပြောပြီးတဲ့တဏှာကြီးပေါ့လေဉာဏ်တဲ့အခါကျဝိုင်းဆွေးနွေးအဲ့ဒီအခါမှာတရားဆွေးနွေးပွဲမစခင်စပြီးနားနေတဲ့အခါမှာဘုန်းကြီးကဘယ်မှာနားရလဲဆိုတော့အခုဘုန်းကြီးစံညောင်းစောက်ထားတဲ့ကုန်းပေါ်အဲ့ဒီပေါ်မှာသူတို့အိမ်လေးတစ်ဆောင် အနေလေးအဲ့ဒါလေးဆောက်ပြီးတော့ထားတယ်အဲ့ဒီမှာသူတို့ဘုန်းကြီးတစ်ပါးကိုယ်ပဲထားတယ်အဲ့ဒီကြောင်သွားပြီးတော့အဲ့ဒီမှာနေရတယ်အဲ့ဒီတုန်းကမြတ်ဒီနေရာရောက်လာလိမ့်မယ်လို့စိတ်ကူးဘယ်တော့မှမရှိပါဘူးအခုတော့တဲ့တဲ့ကြီးအဲ့ဒီကြောင်အဲ့ဒီနေရာလာရောက်နေဘုန်းကြီးကအဲ့ဒီမှာယောဂီသေစေဥတင်ကသူ့လက်မှာပြောတဲ့အခါကျတော့သူကမင်္ဂလာတရားတော်အကြောင်းပြောတယ်ပြောတာမှာမင်္ဂလာတရားတော်အကြောင်းလျှောက်ပြီးအချင်းချုပ်ပြောပြပြီးတော့နောက်ဆုံးကျတော့သူကဆုံးသတ်တယ် ကျွန်တော်ဟာတဲ့မြန်မာအလင်းသတင်းစာမှာအက်ဒီတာလုပ်နေတာပါတဲ့အက်ဒီတာလုပ်နေတော့ကျွန်တော်ဖခင်ကတဲ့ငါသားမင်းမင်္ဂလာတရားမမိတ်နဲ့တော့မမိတ်နဲ့တော့တဲ့အမြဲတမ်းသတိပေးတယ်မင်္ဂလာတရားနားလည်အောင်လည်းဖခင်ကပြောပြတယ်တဲ့ဒါနဲ့အချိန်ချင်းဖမမင်္ဂလာတရားဆင်ញင်စဉ်းစားမိတဲ့အခါကျတော့ငါဒီတိုင်းတော့ဖြင့်ជីវချမ်းသာကြောင့်မင်္ဂလာဟုတ်သေးပါဘူးလို့ ဘောပေါက်ပြီးတော့အရိတာအလုတ်ကထွက်လိုက်ပြီးတော့ကိုယ့်အလုတ်ကိုလှုပ်တော့ဒီအထိကျွန်တော်ဖြစ်လာတာပါပဲတဲ့သူဟာ15ဧကရှိတယ်အဲ့ဒါလိုជីវွားချမ်းသာကြောင်းမင်္ဂလာတရားကြောင့်သူជីវွားချမ်းသာလာတာဒါကြောင့်မင်္ဂလာတရားလက်ကင်ထားជីវွားချမ်းသာသည်ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ဒါကြောင့်မြတ်စွာဘုရားမိန့်ကြားထားတဲ့ ဒီမင်္ဂလာတရားဒီလောက်ဆိုလို့ရှိရင်နတ်ပြမာတွေရှင်းသွားလောက်ပလားနားလည်သွားလောက်ပြီနော်လူတွေရောနားလည်မသွားလောက်သေးဘူးလားဒါဖြင့်အကြမင်္ဂလာအမြင်မင်္ဂလာတွေဆိုတာဟုတ်ပါမလားမဟုတ်ဘူးတဲ့မကောင်းတာတွေရှောင်ပြီးကောင်းတာတွေကျင့်တာမှသာလေမင်္ဂလာပဲအဲ့ဒါလို့သဘောပေါက်ပြီးတော့မင်္ဂလာတရားတော်ရဲ့အခြေခံကစပြီးထိတ်ဆုံးရောက်သည့်ထိအောင်ကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြတို့မင်္ဂလာတို့တွင် အမြတ်ဆုံးမင်္ဂလာဖြစ်တဲ့နိဗ္ဗာန်ချမ်းသာမင်္ဂလာကိုအစင်မကွာမြင်နိုင်ကြရောက်နိုင်ကြရနိုင်ကြပါစေ။ ဂုံရာကျိုးနှပ်ပါမလားဟုတ်ပါမလားอืมစာအုပ်မှာတော့ဘုန်းကြီးကရေးထားတယ်ချမ်းမြေ့မင်္ဂလာသင်စရာလို့ရေးထားတယ်ဟမ်အကောင်းပါတယ်ခင်ဗျာအင်းဒီလိုဆိုလို့ရှိရင်တော့လေဒီနေ့နေ့စာအုပ်ဖြည့်ရမှာမို့လေ